တရားအထုတ်တယ်ဆိုတာစိတ်ကိုဖြူစင်အောင်လေ့ကျင့်ပွားများတဲ့အလုပ်ပဲအင်္ဂလိပ်ကတော့ mental culture လို့ဒီလိုသုံးတယ်စိတ်ကိုဖြူစင်အောင်လေ့ကျင့်ပွားများတဲ့အလုပ် mental development လို့လည်းသုံးတယ် mental training လို့လည်းသုံးတယ်စိတ်ကိုလေ့ကျင့်ပေးတာဘာဖြစ်အောင်လဲဖြူစင်အောင်စိတ်ကများသောအားဖြင့်ညစ်မဲနေတာများတယ်လူချင်းတတ်မဲ့တဲ့စိတ်လောဘစိတ်တွေဖြစ်နေတဲ့အခါဖြစ်စိတ်ဆိုးစိတ်ပြက်တဲ့ဒေါသစိတ်တွေဖြစ်တဲ့အခါဖြစ် ထောင်ရတက်ကြွဘဝင်မြင့်တဲ့မာနစိတ်တွေဖြစ်တဲ့အခါဖြစ်မနာလိုစိတ်အိဒါစိတ်တွေဖြစ်တဲ့အခါဖြစ်နှမျောတုံလိုစိတ်မစ္စရိယစိတ်တွေဖြစ်တဲ့အခါဖြစ်အသိအမြင်မှားတဲ့ဒိဋ္ဌိခေါ်တဲ့အသိအမြင်မှားတဲ့အယူဆတွေစိတ်ထဲဖြစ်ပေါ်လို့ဖြစ်ပေါ်အစရှိသည်ဖြင့်ညင်မဲတဲ့စိတ်တွေပဲ အဖြစ်များတယ်ဒါကြောင့်စိတ်ဟာရေနဲ့တူတယ်ရေမြမြေပေါ်ဖြစ်ဖြစ်တစုံတစ်ခုပေါ်ဖြစ်ဖြစ်လောင်းချလိုက်ပြီဆိုရင်နေရပဲပဲစီးသွားတယ်မြင်းနဲ့ပဲမစီးဘူးမြင်းနဲ့ပဲစီးကျင်တယ်ဆိုလို့ရှိရင်အဲ့ဒီရေစီးကြောင့်ရှိရအစီအတာလောက်ပေးရတယ် ချောင်းတွေမြောင်းတွေမြစ်တွေမှာရေကာတာလှုပ်တယ်လို့စီးသွားတဲ့ရေရရှိရအစီးဓာတ်တွေလှုပ်ပေးမှပဲမြင်ရပဲပြန်စီးတယ်ဒီလိုမဟုတ်ပဲဒီတိုင်းသာရေကိုသွန်ချလိုက်မယ်ဆိုရင်နှိမ့်နေပဲပဲစီးသွားတာအဲ့ဒီတိုင်းပဲစိတ်ဟာလည်းသူ့ကိုတတိပညာနဲ့ထိမ့်ကုတ်မပေးဘူးဆိုရင် နေရပဲပဲစီးတာပဲနေရပဲဆိုတာအကုသိုလ်ဖြစ်เสียရအကုသိုလ်အာယုန်တွေပဲရည်သွားလောဘဖြစ်เสียအာယုန်ပဲပဲသွားတယ်ဒေါသဖြစ်เสียအာယုန်ပဲပဲသွားတယ်မောဟမာနဖြစ်เสียအာယုန်ပဲပဲသွားတယ်ကုသိုလ်ဖြစ်เสียအာယုန်ပဲမသွားတဲ့ဘာကြောင့်လဲလို့ဆိုတော့လောကကူကလောဘဒေါသ ဥသိပြီးအာကြီးနေတဲ့လောကဖြစ်တော့လောဘဖြစ်เสียအာယုံပေါ်တယ်ဒေါသဖြစ်เสียပါယုံပေါ်တယ်မာနဖြစ်เสียအာယုံပေါ်တယ်ပေါ်တော့လောဘဖြစ်เสียအာယုံစီပဲပဲစိတ်ကသွားပြီးလူကျင်တယ်တမက်တယ်နှစ်သက်တယ်တွေ့တာတယ်ဒေါသဖြစ်เสียအာယုံပဲပဲသွားပြီးတော့စိတ်ဆိုးတယ်စိတ်ပြက်တယ်စိတ်မချမ်းသာဘူးအစရှိသည်ဖြင့်မကောင်းတဲ့စိတ်စိတ်မဲတွေပဲ အကုသိုလ်စိတ်တွေပဲဖြစ်တယ်အဲ့ဒီစိတ်မဲခေါ်တာအကုသိုလ်စိတ်တွေကိုကိလေသာလို့ခေါ်တယ်ကိလေသတိတံကိလေသတိတံကိလေသတိတိကိလေသောဗာရတိဥပတ္တပေတိတိအထောစိတ်ကိုညင်နွမ်းစေတဲ့အတွက်ကိလေသာခေါ်တယ် ညင်နွမ်းစေတယ်ဆိုတာဘာပြောတာလဲဆိုပါရတိနှိပ်စက်တာဥပတ္တပေတိလောင်မြိုက်တာစိတ်ကိုနှိပ်စက်တဲ့စိတ်တွေစိတ်နှိပ်စက်တဲ့ဆိုတဲ့ဖြင့်စိတ်ရဲ့ဒီဟာလူတ attva ကိုလည်းနှိပ်စက်တယ်ပေါ့အဲ့ဒီတ attva ကိုပူလောင်စေတယ်ပူလောင်အောင်မြိုက်တယ်လောင်တယ်ဒါကြောင့်ဒီစိတ်မဲ့ အကုသိုလ်စိတ်တွေကိုကိလေသာလို့ခေါ်တယ်။ဒါတော့လူကိုနှိပ်စက်တဲ့စိတ်ဆင်းရဲအောင်လုပ်တဲ့စိတ်ပူလောင်စေတဲ့စိတ်လောင်မြိုက်တဲ့စိတ်အဲ့ဒီစိတ်တွေဒီစိတ်မဲတွေရှိနေသမျှဆင်းရဲနေတယ်အဲ့ဒီစိတ်မဲတွေနဲရင်နဲသလောက်ချမ်းသာတယ် စိတ်ဖြူတွေများရင်များသလောက်ချမ်းသာတယ်ဖြူတဲ့စိတ်ဆိုတာအပြစ်ကင်းတဲ့စိတ်တွေကုသိုလ်စိတ်တွေအပြစ်ကင်းတဲ့စိတ်မှန်သမျှကုသိုလ်စိတ်ကောင်းတဲ့စိတ်တွေပဲကုသိုလ်စိတ်ကောင်းတဲ့စိတ်တွေဖြစ်နေရင်စိတ်ဟာဖြူပြီးချမ်းသာနေတယ်ကြည်လင်းနေတယ်ချမ်းမြေ့နေငြိမ်းချမ်းနေဒါကြောင့်စိတ်ထဲမှာခုနပြောတဲ့ လူကိုနှိပ်စက်တာပူလောင်စေတတ်တဲ့စိတ်ညစ်စိတ်မဲကိလေသာစိတ်တွေမဝင်စေဘဲနဲ့ဖြူစင်တဲ့စိတ်ကောင်းစိတ်မြတ်အပြစ်ကင်းတဲ့ကုသိုလ်စိတ်ကလေးတွေကြီးပဲဖြစ်နေအောင်လေ့ကျင့်ပွားများအာထုတ်တာကိုတရားအာထုတ်တယ်လို့ခေါ်တယ်ဘာဝနာလို့ခေါ်တယ်။ဒါကြောင့်ဘာဝနာဆိုသည်မှာမိမိတဏ္ဍာ၌ဖြူစင်သော စိတ်များ ဖြစ်ပွားအောင်အားထုတ်ခြင်းဟောနာရဲ့အဓိပ္ပာယ်မိမိတဏ္ဍာမှာစိတ်ညစ်စိတ်မဲတွေပျောက်သွားပြီးတော့ဖြူစင်တဲ့အပြစ်ကင်းတဲ့ကုသိုလ်စိတ်ကလေးတွေကြီးဖြူစင်တဲ့စိတ်ကလေးတွေကြီးဖြစ်နေအောင် ဖြစ်နေဖို့ရအတွက်အားထုတ်တယ်စိတ်ကိုလေ့ကျင့်ပေးတယ်အဲ့ဒါကိုဘာဝနာခေါ်တယ်တရားအားထုတ်တယ်ခေါ်တယ် ယောဂီတို့အသိပဲဟောင်းနဲ့ပိန်နဲ့ထိုင်နဲ့ထီးတယ်ရှုမှတ်လို့ကောင်းတဲ့အခါဖြစ်စေကြွတယ်လှမ်းတယ်ချတယ်ရှုမှတ်လို့ကောင်းတဲ့အခါဖြစ်စေစိတ်ဟာ အရှုခံဖောက်မှုပိန်မှုပုံမှာပဲတည်ငြိမ်နေတာများလာတော့တခြားလောဘဖြစ်เสียဒေါသဖြစ်เสียစိုးရင်เสียပူဆွေးเสีย အဲ့ဒီပဲစိတ်မရောက်ခင်နဲ့စိတ်ဟာဖောင်းတာဘောဒီလိုက်ပိန်တာဘောဒီလိုက်ဖောင်းတာဆင်းဆင်းတွေးလိုက်ပိန်တာဆင်းဆင်းတွေးလိုက်နဲ့တလဲစီတည်ငြိမ်တည်ငြိမ်ပြီးနေတဲ့အခါအဲ့ဒီခါမှာခုနပြောတဲ့လောဘဒေါသစိတ်အငြင်းမဲတွေမရှိဘူးစိတ်ထဲမှာမရှိတော့အဲ့ဒီစိတ်အစဉ်ဟာဖြူးနေတယ်ဖောင်းတာလေးတီးလိုက်ဖောင်းတာပြီးသွားပြန်တော့ပိန်တာလေးတီးလိုက်နောက်တစ်ခါဖောင်းတာလေးပေါ်လာဖောင်းတာလေးတီးလိုက် နောက်တခါပိန်နာပေါ်လာပိန်နာလေးသိလိုက်နေဒီရုပ်သဘောလေးနှစ်ခုလှုပ်ရှားနေတဲ့သဘောလေးနှစ်ခုပေါ်မှာပဲစိတ်ကတလဲစီတီးနေတယ်အဲလှုပ်ရှားနေတဲ့သဘောလေးနှစ်ခုကလူကျင်စရာလည်းမဟုတ်ဘူးစိတ်ဆိုးစရာလည်းမဟုတ်ဘူးစိတ်ပျက်စရာလည်းမဟုတ်ဘူးဘာလဲလို့ဆိုတော့သိစရာလေးအဲသိစရာလေးကိုသိပြီးသိပြီးနေတော့အဲ့ဒီစိတ်ထဲမှာစိတ်အငြင်းမဲမရှိဘူးဖြူစင်တဲ့အပြစ်ကင်းတဲ့စိတ်ပဲရှိနေတော့ အဲ့ဒီအချိန်မှာယောဂီချမ်းသာတယ်ထို့တူပဲကြွရင်နဲ့ကြွတယ်လှမ်းတယ်ခြားတယ်ထိတယ်ဖိတယ်သေးသေးခြားခြားစူးစူးဆိုင်ဆိုင်ရှုလို့မလို့တရွေ့ရွေ့ကြွလာတဲ့သဘောတရွေ့ရွေ့ရှေ့လှမ်းသွားတဲ့သဘောတရွေ့ချင်းတရွေ့ချင်းအောက်ဘက်စီခြေထောက်ကျသွားတဲ့သဘောအောက်ထိလိုက်တဲ့သဘောထိလိုက်လို့မလို့အေးကနေပူကနေနူးညံ့တဲ့သဘော ဧကနဲ့ပုဂ္ဂိုလ်နဲ့ခံစားရတဲ့သဘောနူးညံ့မှုပြန့်နှံ့မှုခံစားရတဲ့သဘောပြီးတော့ဖိနှင်းလိုက်တော့ပြီးသွားတဲ့သဘောအစရှိသည်အဲ့ဒီပေါ်မှာပဲစိတ်ကတလဲ့စီစိုက်ပြီးတီးနေရွာရင်နဲ့ကြွားတယ်လှမ်းတယ်ခြားတယ်ထိတယ်ကြွားရင်နဲ့ကြွားတယ်လှမ်းတယ်ခြားတယ်ထိတယ်အဲ့လိုတည်ငြိမ်နေတဲ့အခါစိတ်ကအကုသိုလ်ဖြစ်စရာအာယုန်တွေစီမရောက်ဘူး သိเสียရုပ်အာယုံပေါ်မှာပဲစိတ်ကရုပ်အာယုံနာအာယုံပေါ်မှာပဲစိတ်ကစိုက်တီးနေတီးနေတော့အဲ့ဒီအချိန်မှာလောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်ဘူးပဂရိဖြူစင်တဲ့စိတ်ဖြစ်နေတယ်သိယုံမြသိယုံမြသိပြီးပြီးတော့အဲ့ဒီဖြူစင်တဲ့စိတ်ဖြစ်နေတဲ့အခါမှာလည်းယောဂီချမ်းသာနေတယ်ဆိုတာယောဂီကိုတွေ့ဘူးတေချာစူးစူးဆိုက်ဆိုက်ရှုကြည့်ရင်တေချာသိတယ် ကြွကျင်နေကြွတယ်လှမ်းနေချတယ်ထိတယ်ကြွကျင်နေကြွတယ်လှမ်းနေချတယ်ထိတယ်ဒီတဲ့ပူနိုင်သေးရင်ကြွကျင်နေကြွတယ်ကြွတယ်လှမ်းနေလှမ်းနေချတယ်ချတယ်ထိတယ်ထိတယ်ဖိတယ်ဖိတယ်စသည်ဖြင့်စူးစူးဆိုက်ဆိုက်ရှုလို့စိတ်ဟာအဲ့ဒီပေါ်မှာပဲအတိငိမ်များပြီဆိုရင်အဲ့ဒီစိတ်ဟာဖြူစင်းနေတယ်ဒါကြောင့်မလို့အဲ့ဒီအခိုက်ကို စိတ်တဝိတုဒ္ဓီလို့ခေါ်တယ် စိတ်ဖြူစင်းနေတဲ့အခိုက်လို့ခေါ်တယ်စိတ်တဝိတ္တရိအဲ့ဒါလို့စိတ်ဖြူစင်းနေရစိတ်ချမ်းသာယုံနေမကဘူးဖြူစင်းတဲ့စိတ်ထဲမှာပါတဲ့အသိဉာဏ်ကလည်းပိုးပြီးထက်မြက်လာတယ်ထက်မြက်လာတော့သိစရာရှိတာကို ပိုးပိုင်ပိုင်ခြားခြားသိလာစိတ်မဖြူစင်သမျှအသိဉာဏ်မထက်ဘူးဒါများတန်ကြီးတက်ပြီးတော့ နေတဲ့အခါကျတုံသလားထက်သလားတုံနေတယ်အဲ့ဒီတန်ကြီးတွေဆင်းအောင်ကြောက်ပေါ်မှာ သွေးပစ်လိုက်တဲ့အခါကျတန်ကြီးဆင်းသွားရင်ဘာဖြစ်တော့ထက်လာတယ်အဲ့ဒီတိုင်းပဲစိတ်ထဲမှာစိတ်အငြင်းမဲ့လောဘဒေါသစတဲ့တန်ကြီးတွေစိတ်ထဲတက်နေရင်အဲ့ဒီစိတ်ထဲမှာ ပါတဲ့ညံဟာမထက်တော့တုံးနေအဲ့ဒီလောဘဒေါသမောဟအငြင်းကြီးတွေ မရှိဘဲနဲ့ဖြူစင်းနေတဲ့အခိုက်ဆိုလို့ရှိရင်စိတ်ဟာဖြူစင်းကြည်လင်းပြီးချမ်းသာနေတာလေတပိုင်းအဲ့ဒီဖြူစင်ကြည်လင်းနေတဲ့အတွက်ပဲဉာဏ်ကထက်လာတယ်။တန်ကြီးပြောင်သွားတဲ့ဓာဟာထက်လာသလိုစိတ်အငြင်းမဲမရှိတဲ့အခိုင်မှာစိတ်ဟာအသိဉာဏ်ဟာထက်လာတော့အဲ့ဒီစိတ်ဖြူစင်တဲ့အချိန်ကစပြီးတော့ သိစရာယုတ်သဘောနံသဘောကိုသူ့လိုလိုသိပြီးပြီးပြီးလာတာအဲ့ဒါကြတော့ဝိပဿနာဉာဏ်စိတ်မဖြူစင်သေးသမျှမသိသေးဘူးအဲ့ဒီဖြူစင်တာကို စိတ်တာဝိတုဒ္ဓိလို့ခေါ်တယ်အဲ့ဒီဖြူစင်တာကဘယ်ခါမှဖြူစင်တယ်လဲလို့ဆိုတော့အရှုခံအာယုံပေါ်မှာစိတ်အတော်ကြာအောင်တီးနေနိုင်မှဖြူစင်တယ် အတော်ကြောင်တီးနေနိုင်ရင်အဲ့တီးနေနိုင်တဲ့အခိုက်မှာဖြူစင်းနေတာပဲဘေးကိုမလွင့်မထွက်မပြေးမသွားဘဲနဲ့ဖောင်းမှုပိန်မှုဖောင်းမှုရုပ်စဉ်ပိန်မှုရုပ်စဉ်ပေါ်မှာပဲတလှည့်စီတလှည့်စီတီးတယ်ဈဉ္ဉံလျှောက်တဲ့အခါမှာလဲကြွမှုလှမ်းမှုချမှုပေါ်မှာပဲတလှည့်စီတလှည့်စီတီးတီးသွားတယ်အဲ့ဒါလို့တီးငြိမ်ရင်တီးငြိမ်တာကိုသမာဓိလို့ခေါ်တယ် အဲ့လိုတည်ငြိမ်လို့တမာရီရတဲ့အခိုက်မှာ စိတ်ဟာဖြူစင်းနေတယ်ဒါကြောင့်အဲ့ဒီဖြူစင်းတဲ့အခိုက်တန်ကို စိတ်တာဝိတုဒ္ဓီလို့ခေါ်တယ်အဲ့တော့အဲ့ဒီအချိန်ကစပြီးတော့သိเสียရှိတာစိတ်တည်ငြိမ်တိုင်းတည်ငြိမ်တိုင်းသိလာဖြူစင်တဲ့စိတ်အစဉ်မှာပါဝင်တဲ့အသိဉာဏ်ကထက်လာလို့အဲ့ဒါလို့ဖြူစင်မှုရာအတွက် အခုဟာလေ့ကျင့်ပွားများ အထုတ်နေတာဒါပေမဲ့လည်းပဲစိတ်တည်ငြိမ်ရုံမျှပဲရည်ရွယ်ပြီးအထုတ်ရင်တော့တည်ငြိမ်ရုံမျှပဲတည်ငြိမ်တယ်သိเสียရှိတဲ့ရုပ်တဘာဝနံတဘာဝမသိဘူးတည်ငြိမ်ရုံမျှရည်ရွယ်ပြီးလေ့ကျင့်ပွားများအထုတ်တဲ့ကမ္မထံကိုသမထကမ္မထံခေါ်တယ် တည်ငြိမ်ုံမျှမဟုတ်ခဲနဲ့တည်ငြိမ်လို့စိတ်ဖြူစင်းနေတဲ့အခါမှာဖြူစင်းတဲ့စိတ်ထဲမှာရှိတဲ့အသိဉာဏ်လေးဟာအရှုကဖောင်းကြွတတ်တဲ့သဘောပိန်ကျသွားတဲ့သဘောအရှုကကြွ၍လှမ်း၍ခြား၍သဘောအဲ့ဒီသဘောတွေကိုသူ့သဘာဝအတိုင်းပိုင်းပိုင်းခြားခြားတိတိတိတိ တွားဖို့ရည်ရွယ်ချက်နဲ့အထုတ်တဲ့အခါကျတော့စိတ်ဖြူစင်လာတာနဲ့မျှအဲ့ဒီအသည့်လေးပေါ်လာပြီရွေသဘောလေးတွေပထမဆုံးသိလာရွေသဘောသိတယ်ဆိုတာဝါရွတ်တရဲ့သဘာဝလက္ခဏာကိုသိတယ်ခေါ်တယ်နောက်တိတဲ့တူအထုတ်လို့မို့လို့စိတ်ဟာပိုးပိုးတည်ငြိမ်လာတဲ့အခါကျတော့ရွေသဘောလေးတွေဟာတစ်ခုလည်းမဟုတ်ဘူးနှစ်ခုသုံးခုလေးခုပဲဆင်းဆင်းပြီးတော့ဖောင်းဖောင်းလာတယ်ဆင်းဆင်းပြီးပိမ့်ပိမ့်လာတယ်ဒီလိုလဲသိတယ် ဒီတဲ့ပိုရှင်းလာတဲ့အခါကျတော့ရွေးမှုလေးတွေအဆက်မပြမြောင်များစွာအစဉ်စဉ်ဖြစ်လာတာတွေ့တယ်အဲ့ဒီအခါကျတော့ရွေးမှုတစ်ခု ဖြစ်ပေါ်ပြီးပျောက်တာနောက်တစ်ခုဖြစ်ပေါ်လာတာပျောက်တာနောက်တစ်ခုဖြစ်ပေါ်လာတာပျောက်တာဒါကိုတွေ့တယ်အဲ့ဒါဖြစ်မှုပြက်မှုမမြဲတဲ့အနိစ္စတွေ့တာအဲ့ဒါလည်းပဲထက်မြက်တဲ့အသိဉာဏ်ကသူ့လိုလိုသွားသိတာ ဘာကြောင့်လဲလို့ဆိုတော့စိတ်ကဖြူစင်းနေလို့ဖြူစင်းနေလို့အဲ့ဒါအဲ့ဒါကိုတော့ဝိပဿနာဘာဝနာခေါ်တယ်သမထဘာဝနာကတော့စိတ်တည်ငြိမ်ယုံမျှလေးရည်ရွယ်တယ်ဝိပဿနာဘာဝနာကတော့တည်ငြိမ်ယုံမျှမကဘူးသိစရာရှိတဲ့ရုပ်သဘောနာမ်သဘောကိုသိဖို့ဆိုတဲ့ရည်ရွယ်ချက်အခုယောဂီတို့အားထုတ်နေတာအဲ့ဒီဝိပဿနာပဲ စိတ်ဖြူတည်ငြိမ်လို့ဖြူစင်ပြီဆိုလို့ရှိရင် ဖြူစင်တဲ့စိတ်ထဲမှာပါတဲ့အသိညာထက်လာပြီးတော့ခုပြောတဲ့အတိုင်းအရှုခံဖောက်မှုပိမှုယုတ်သဘောကြွမှုလှမှုချမှုယုတ်သဘောစဉ်းစားစိတ်တွေးစိတ်တွေရှိပြန်တော့စဉ်းစားစိတ်တွေးစိတ်နံသဘောအဲလိုသိသိလာတယ်မရှိရင်တော့မသိဘူးဒီကနေ့ တရုတ်ဘုန်းကြီးတစ်ပါးတရားလျှောက်တယ်တရုတ်ဘုန်းကြီးတွေတရားလာပြီးလျှောက်တဲ့အခါကျတော့တစ်ပါးဘယ်နဲ့လျှောက်လဲလို့ဆိုတော့သူထိုင်ဝမ်မှာတရားအားထုတ်တာ9နှစ်ရှိပြီတဲ့9နှစ်သာအားထုတ်ခဲ့တယ်သူစိတ်အကြောင်းဘာမှမသိခဲ့ဘူးတဲ့သူကဘယ်လိုအားထုတ်တာလဲဆိုတော့ထွက်လေဝင်လေရှူတာလေထွက်တော့ထွက်တယ်နှာခေါင်းက ဝင်တော့ဝင်တယ်ထွက်တယ် ဝင်တယ်ထွက်တယ်ဝင်တယ်နဲ့နာသီဝကနေပြီးလေရဲ့ဝင်မှုထွက်မှုကိုဖန်ပြီးရှုစိတ်အပြင်လွင့်သွားရင်လွင့်တဲ့စိတ်ပြန်ဆွဲ ပြန်ဆွဲပြီးတော့နှာသီးဝပြန်ကထွက်တဲ့ဝင်နေရှုစဉ်းစားနေရင်လည်းပဲစဉ်းစားမှန်သိတဲ့အချိန်မှပြန်ဆွဲဆွဲပြီးတော့ထွက်တဲ့ဝင်နေလို့အဲ့လိုရှုအဲ့လိုရှုတော့သူဟာကစိတ်ကိုသိဖို့ရှုတာမဟုတ်ဘဲနဲ့ နာသေးဝထွက်လေဝင်လေပေါ်မှာမှာစိတ်တည်ငြိမ်ဖို့ရည်ရွယ်ချက်နဲ့ပဲရှုရှုတော့ထွက်တဲ့စိတ်လွင့်တဲ့စိတ်ရဲ့သဘောလည်းမသိဘူးတခါတည်းရန်စိတ်ထွက်နေလွင့်နေလည်းပဲမသိဘူးအဲဒါကြောင့်သူမသိခဲ့ဘူးတဲ့ငါးနှစ်လုံးလုံးအထုတ်ခဲ့တယ်အခုဒီမှာကြတော့သိလာတယ်တဲ့စိတ်ဆိုတာဖြုတ်ခနဲ့ဖြုတ်ခနဲ့ထွက်ထွက်သွားတဲ့သဘောရှိတယ်ဆိုတာလည်းသိလာတယ်ထွက်တဲ့စိတ်ကိုလိုက်ရှုလို့ရှိရင်ထွက်တဲ့စိတ်ဟာ ရပ်သွားတယ်ဆိုတာလည်းသိတယ်နောက်စိတ်တစ်ခုပြီးရင်နောက်စိတ်တစ်ခုကထပ်ပြီးတော့ပေါ်လာတယ်ဆိုတာလည်းသိတယ်အဲ့ဒီစိတ်ရှုပြန်တော့အဲ့ဒီစိတ်ကလည်းရပ်သွားတယ်ပျောက်သွားတယ်ဆိုတာစိတ်ရဲ့သဘောအာသူသိစာပြုလာတယ်တဲ့သိစာပြုလာတာနဲ့အမြသူစိတ်ကလည်းပိုးပြီးတည်ငြိမ်ပြီးတော့ချမ်းလဲချမ်းသာလာတယ်တဲ့ဒီနေ့မနေ့9နာရီမှာအဲဒီတရုတ်ဘုန်းကြီးကလျှောက်တာ ဆိုလိုတာကစိတ်ကိုရှုတဲ့အလေးအကျင့်လုပ်တဲ့အခါကျတော့စိတ်ရဲ့သဘောသိလာသိလာတော့စိတ်ပေါ်မှာအရှုကစိတ်ပေါ်မှာရှုတဲ့စိတ်ကတည်ငြိမ်နေတဲ့အခါမှာအရှုကစိတ်ရဲ့သဘာဝလေးသိနေတယ်။တခြားလောဘဒေါသမောဟဖြစ်เสียအာယုံစီစိတ်ကမရောက်မရောက်တော့လောဘဒေါသမောဟမဖြစ်ဘူး လွတ်နေဆိုလွတ်နေလွတ်နေရှုစဉ်းစားတယ်ဆိုစဉ်းစားတယ်စဉ်းစားတယ်ရှုတွေးတယ်ဆိုတွေးတယ်တွေးတယ်ရှုရှုတဲ့အခါမှာလွင့်စိတ်စဉ်းစားစိတ်တွေးစိတ်ပေါ်မှာပဲစိတ်ကတည်ငြိမ်တည်ငြိမ်ပြီးတော့နော်လွင့်စိတ်စဉ်းစားစိတ်တွေးစိတ်တွေပျောက်သွားတာလည်းသိတယ်နောက်ထပ်ပြန်ပေါ်လာလည်းသိတယ်နောက်တစ်ခါပျောက်ပြန်ပျောက်သွားတာလည်းသိတယ်အဲ့တော့စိတ်ဟာတဒန်းနဲ့ဖြစ်နေတာမဟုတ်ဘူးဖြစ်လာတယ်ပျောက်သွားတယ်နောက်တစ်ခါလည်းဖြစ်တယ်ပျောက်တယ်ဆိုတာ အဲ့ဒီသဘောသိတယ်ဒါကြောင့်စိတ်မမြဲဘူးဆိုတာသဘောပေါက်အဲ့လိုသဘောပေါက်တယ်ဆိုတဲ့ဟာဟာအသိဝိပဿနာဉာဏ်ပဲအဲ့ဒီဝိပဿနာဉာဏ်ကခုနဖြူစင်တဲ့စိတ်ဖြစ်တဲ့အခိုင်မှာပဲဖြစ်ပေါ်တယ်အာစိတ်တွေကထွက်နေလွင့်နေစဉ်းစားနေတွေးနေတယ်ကိုကမမှတ်ဘူးဒီတိုင်းကြည့်နေတယ်အဲ့ဒါလို့ဆိုရင်လွင်မြဲလွင်ထွက်မြဲထွက်တော့အိမ်ရောက်လို့ရောက်တော့ရောက်လို့ရောက်အလွတ်စီရောက်လို့ရောက်မိတ်ဆွေတငယ်ချင်းစီရောက်လို့ရောက် ဘုရားရောက်လို့ရောက်နေရောင်းဆန်းနေတာအဲ့ဒီအခါကျတော့စိတ်ကမချမ်းသာတော့ဘာကြောင့်လဲမဲနေလို့ဘာစိတ်နဲ့မဲနေတာလဲဆိုလွင်စိတ်ပြန်စိတ်ခေါ်တဲ့ဥဒိစ္စကုက္ကုစ္စစိတ်နဲ့မဲနေတာအဲ့ဒါဘာကြောင့်လဲဆိုတော့စိတ်ကိုမရှုလို့မရှုတော့စိတ်ကသူသွားခြင်းဟာအာယုံသွားတယ်သူသွားခြင်းဟာအာယုံသွားပြီဆိုလို့ရှိရင်တော့မချမ်းသာတော့ အဲ့တော့စိတ်ဟာသူသွားခြင်းကအာယုံစီသွားတာကိုလွတ်ထားတာကောင်းသလားအဲ့ဒီစိတ်ကိုရှုခြင်းအပြင်သိအောင်ကြိုးစားတာကောင်းသလားရှုခြင်းအပြင်သိအောင်ကြိုးစားတာကောင်းတယ်ရှုပြီဆိုလို့ရှိရင်သိရောသိပြီဆိုလို့ရှိရင်အဲ့ဒီစိတ်ဟာတဖြည်းဖြည်းကြတော့ရပ်သွားတာပဲမြင်နိုင်ခဲ့စွာတိမ်မွေးလှ၍ သူကြလိုရာကြတပါသည်ပမာမြောင်နှိုင်းစိတ်ဆင်ရိုင်းကိုစိတ်ဟာမြောင်းနဲ့တူတယ်ဘာကြောင့်လဲဒီတာအာယုံစဉ်းစားလို့မပြည့်ခိုးရောက်သွားလိုက်ဒီမှာသားကြောင့်သမီးကြောင့်စိတ်ကရောက်လို့စဉ်းစားနေတော့ထိုင်တာကတော့လူလည်းကောင်းမိမ့်မိန်ကြီးပါပဲအိမ်ရောက်သွားသားကြောင့်သမီးကြောင့်စဉ်းစားအဲ့ဒါမပြည့်သေးဘူးတော့ကြအလုတ်ကြောင့်ရောက်လာတယ် အဲအဲ့ဒီအလုံးကြောင့်စဉ်းစားလို့မပြီးသေးဘူးအဲ့ဒီအလုံးနဲ့ပတ်သက်တဲ့မိတ်ဆွေငယ်ချင်းတွေစီရောက်သွားရောက်သွားရကနေပြီးတော့ကြကိုယ်အလုံးရှုံးတာတို့မြတ်တာတို့အဲ့ဒါတွေရောက်သွားတယ်မြောင်မြာတစ်ကိုင်းတစ်ကိုင်းပြီးတစ်ကိုင်းတစ်ကိုင်းပြီးတစ်ကိုင်းတစ်ကိုင်းပြီးတစ်ကိုင်းမနာမနေခုံဆွခုံဆွခုံဆွနဲ့ခုံခုံဆွဲသွားသလိုဒီစိတ်ဟာလည်းအာယုံတစ်ခုပြည့်တစ်ခုအာယုံတစ်ခုပြည့်တစ်ခုမယမနာပဲလှည့်ပတ်ပြီးသွားနေတယ်မရှုလို့မဆုံးပါလို့ ဘာနဲ့ဆုံးမရမှာလဲဆိုတော့ရှုရှုစိတ်တတိနဲ့ဆုံးမရမှာအဲဒါကြောင့်မြောင်းတဲ့တူစီတဲ့ဗမာမြောင်းနှိုင်းစိတ်စင်ရိုင်းကိုထူတိုင်ဖြေချွတ်ထင်တိုင်းလွတ်၍စင်ရိုင်းနဲ့လည်းတူတယ်တဲ့မြတ်စွာဘုရားဟောတာလားစင်ရိုင်းလာပြီဆိုလို့ရှိရင် ထုခတ်လို့လည်းတော်တော်နဲ့မနိုင်ဘူးချုံးအုပ်လို့လည်းတော်တော်နဲ့မနိုင်ဘူးဒါကြောင့်မလို့ဒီဆိုင်ဒီစင်မနိုင်ပါဘူးလေဆိုပြီးကဲထုလည်းဖြုတ်ချွန်းလည်းမဟုတ်တော့ဘဲနဲ့လွတ်ပေးပြီဆိုလို့ရှိရင်တော့ထိုးခြင်းရာထိုးနင်းခြင်းရာနင်းဆွဲခြင်းရာဆွဲမှု့ခြင်းရာမှု့တော့တာပဲစိတ်လည်းပဲအဲ့ဒီဆင်ရိုင်းလိုပဲတဲ့သူလှုပ်ခြင်းရာသူသွားခြင်းရာသွားသူလှုပ်ခြင်းရာလှုပ်တော့တာပဲတဲ့ ပမာမြောင်နှိုင်းစိတ်ဆင်ရိုင်းကိုထူးတိုင်ဖြေချွတ်ထင်နိုင်လွတ်၍မကွတ်မထိန်ညွတ်တိုင်ရင်းကစိတ်ကိုတတိနဲ့မကွတ်ဖဲပညာနဲ့မထိန်မင်းနဲ့စိတ်အလိုရှိရဘက်ကို ကိုယ်ပါညွတ်ပြီးတော့ပါပြီဆိုရင်တော့အကုသိုလ်တွေပဲလုပ်မလားကုသိုလ်တွေပဲလုပ်မလား အာကုသိုလ်တွေပဲလောက်တော့မှာပဲအာကုသိုလ်တွေပဲလောက်ပြီဆိုလို့ရှိရင်ဒုက္ခများဖို့လားဒုက္ခများဖို့လားဒုက္ခများဖို့ပဲအဲ့ဒီဒုက္ခကလူတိုင်းကြိုက်တယ်ဟုတ်တယ်မဟုတ်လားဒုက္ခဆိုတာလူတိုင်းကြိုက်တာမဟုတ်လားယောဂီတို့အခုဘာလို့ဖို့တရားအထုတ်တာတော့ဟောဗျာအကိုအထုတ်တာကိုဘာမှလည်းမသိဘူးဘာလို့ဖို့တရားအထုတ်တယ်လဲ ကုသိုလ်ရခြင်းလို့လားဟမ်ဒုက္ခဒုက္ခငြိမ်းဖို့မဟုတ်ဘူးလားယောဂီတွေမသိဘူးကိုယ်ကငါငါဘာလို့ဘာလို့လေမှမသိဘူးဖြစ်နေတယ်အောင်မလေးဒုက္ခပဲလားဒုက္ခငြိမ်းဖို့အာထုတ်တယ်ဆိုသဖြင့်ဒုက္ခကိုကြိုက်လို့လားကြောက်လို့လားကြောက်လို့ပေါ့အဲ့တော့ဒုက္ခဟာကြောက်เสียလားကြိုက်เสียလား အဲ့ဒါဒုက္ခများတယ်ဆိုလို့ရှိရင်ကြောက်တယ်ဒီလိုမဟုတ်လားဒုက္ခများအောင်လှုပ်ပေးမဲ့စိတ်ကိုလွတ်ထားရမလားဒုက္ခပဲလှဲ့အောင်ထိမ့်ကွပေးရမလားဟုတ်ကလားသိကြသလားဗမာမြောင်နိုင်စိတ်စင်ရိုင်ကိုထူးတိုင်ဖြေချို့ထင်တိုင်းလွှတ်၍ မကွမထိန်ညွတ်တိုင်းရိန်ငါအေးငိမ်ချမ်းသာမရပါပဲပူပြာဆင်ကဲလွန်ဆင်းရဲ့သည် မိုက်မဲသူတို့လမ်းစဉ်ဒီစိတ်ကလှုပ်ထင်ရတာလှုပ်ပေးပြီးလှုပ်ပြီးဆိုလို့ရှိရင်တော့မကောင်းမှုအကုသိုလ်ဒုစရိုက်တွေပဲပြောမယ်ဒုစရိုက်တွေပဲလှုပ်မယ်လှုပ်ပြီးဆိုလို့ရှိရင်တော့ဒုက္ခတွေပဲအဆင့်ဆင့် ပွားတော့တာပဲဒုက္ခဆိုတာမရှိဘူးသူဒုဒ္ဒတံသူနိပုဏံယထာကာမနိပါတိနံစိတ်တံရခေထမေတာဝီစိတ်တံဂௌတံဒုက္ခဝဟံသူဒုဒ္ဒံအလွန်မြင်နိုင်ခဲ့သောသူနိပုဏအမတန်သိမ့်မွေ့သော ယထာကာမနိပါတိနံသူကြခြင်းအားအာယုန်၌ကြတတ်သောစိတ်တံစိတ်ကိုမေတ္တာဝီပညာရှိသည်ရခေထရှုမှတ်ပွားများသောအားဖြင့်ဆောင်စည်းထိမ့်သိမ့်ရ၏ဂုတ်တံစောင့်ရှောက်ထိမ့်သိမ့်၍လုံခြုံပြီးသောစိတ်တံစိတ်သည်ဒုက္ခဝဟံချမ်းသာကို နိဗ္ဗာန်တိုင်အောင်ချမ်းသာကိုဆောင်တတ်၏ဂုတ်တံစောင့်ရှောက်၍လုံခြုံပြီးတော်ဆိုတာမြင်နိုင်ကြတိုင်းနာနဲ့စားတိုင်းထိတိုင်းထိတိုင်းကြံပြတိုင်းမြင်နေကြတယ်နာနဲ့စားတယ်နဲ့ရှုရှုရှုရှုပေးလိုက်တဲ့အခါကျတော့နားကြတော့မြင်မှုပေါ်မှာလည်းပဲလောဘဒေါသမဖြစ်တော့ဘူးကြားမှုပေါ်မှာလည်းလောဘဒေါသမဖြစ်တော့ဘူးနားမှုစားမှုပေါ်မှာလောဘဒေါသမဖြစ်တော့မဖြစ်တော့ စိတ်မဲတွေမရှိတော့စိတ်ဟာဖြူစင်းနေရောဖြူစင်းနေပြီဆိုလို့ရှိရင်အဲ့ဒါစိတ်ဟာစောင့်ရှောက်လို့လုံုံသွားပြီစိတ်ထဲမှာကိလေသာဘေးရန်မရှိတော့အဲ့ဒါလို့ဆိုလို့ရှိရင်ချမ်းသာပြီစိတ်တံဂௌတံဒုက္ခဝဟံဂௌတံစောင့်ရှောက်၍လုံုံပြီးသောစိတ်တံစိတ်သည်ဒုက္ခဝဟံချမ်းသာကိုနိဗ္ဗာန်တိုင်အောင်ချမ်းသာကိုဆောင်တတ်၏ ဒီတော့အဲ့ဒီသဘောရှိတဲ့စိတ်ကိုသူ့အတိုင်းလွတ်ထားမှချမ်းသာမှာလားသူ့ကိုရှုမှတ်ပြီးတော့စောင့်ရှောက်ပေးမှချမ်းသာမှာလားစောင့်ရှောက်ပေးမှချမ်းသာမယ်မြင်နိုင်ခဲ့စွာတိမ်မွေးလှ၍သူကြလူရာကြတတ်ပါသည် ပမာမြောင်နှိုင်းစိတ်ဆင်ရိုင်းကိုချင်နှိုင်းညာရှင်တံပစင်းနှင့်အစဉ်ချုံအုပ်တတိချုပ်၍မလှုပ်မယိုင်ကောင်းစွာနိုင်သောဖွန့်ခိုင်ဖြိုးဖြိုးချမ်းသာတိုးသည်ကောင်းကျိုးကျွဲလိမ့်မည်သာကိုစိတ်ဆင်ရိုင်းကိုချင်နှိုင်းညာရှင်တံပစင်းနှင့် အစင်ချွန်းအုပ်တတိချုပ်၍တတိဒီဟုသောထူးထူးဖြင့်အမြဲတစေအစင်သည်ဖြင့်ချုပ်ပေးပါတဲ့ချွန်းအုပ်ပေးပါ စင်ကိုချွန်းအုပ်ပေးလို့ရှိရင် နိုင်တယ်လို့စိတ်ရိုင်းကိုလည်းပဲတတိဒီဟုသောချွန်းနဲ့အုပ်လို့ရှိရင် နိုင်ပါတယ် ဆင်ញင်မျောမြင်ဉာဏ်ခေါ်တဲ့တံပဇင်နဲ့ထူတံပဇင်ဉာဏ်နဲ့ထူတုတ်ပါထူတုတ်တယ်ဆိုတာခြေတော့ကိုတန်ကြိုးခတ်တာဩဒီစိတ်ဒီလိုသာတွတ်ထမ်းမယ်ဆိုလို့ရှိရင်တော့အကုသိုလ်ဘက်ပန်တဲ့အသွားများပြီးတော့အကုသိုလ်အမှုဒုစရိုက်အမှုတွေကိုတော့ပြုရမယ်အဲ့ဒါလို့ဆိုလို့ရှိရင်တော့ ဆင်းရဲများဖို့ဆင်းရဲပွားဖို့ပဲရှိတဲ့ဒါကြောင့်ဒီတိုင်းလွတ်ထားလို့မတော်ဘူးလို့ဆင်ခြင်မျောမြင်ညာနဲ့ထူးခလိုက်ပါပြီးတဲ့အခါကျတော့တတိနဲ့ချွန်းအုပ်ပေးလိုက်ပါဘယ်လိုလဲလူကျင်တယ်လူကျင်တယ်တတ်မဲ့တယ်တတ်မဲ့တယ်နှိမ့်သက်တယ်နှိမ့်သက်တယ်စိတ်ပြက်တယ်စိတ်ပြက်တယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စသည်ဖြစ်တိုင်းဖြစ်တိုင်းသောစိတ်ကိုဖြစ်နေတဲ့အတိုင်းတတိနဲ့ရှုတာအဲ့ဒါချွန်းအုပ်တာပဲ ရခေထမေတာဝီစောင့်ရှောက်ရတယ်ဘယ်လိုစောင့်ရှောက်ရမလဲတတိချွန်းနဲ့အိုးရှင်နိုင်ညာရှင်တံပဇင်းနှင့်အစဉ်ချွန်းအိုးတတိချုပ်၍ရှုပါများတဲ့အခါကျတော့လောဘဒေါသမောဟအာယုံစီမသွားတော့ဘဲနဲ့အရှုခံရုပ်ပေါ်နာမ်ပေါ်မှာပဲကြကြကြကြသွားပြီးရုပ်ရဲ့နာမ်ရဲ့သဘောပဲတိတိတိတိသွားတဲ့အခါကျတော့ စိတ်မဲတွေမဝင်တော့ဘူးဆင်ရိုင်းတွေမဝင်တော့ဘူးမြောက်တွေလည်းမရှိတော့စိတ်ဟာငြိမ်ပြီးချမ်းသာနေဖြစ်နေတဲ့ယုတ်သဘောနံသဘောသိရင်သိရှင်နိုင်ညာရှင်သံပဇင်းနှင့်အစဉ်ချွန်းအုပ်တတိချုပ်၍မလှုပ်မရိုင်ကောင်းစွာနိုင်သောဆင်ရိုင်းကြီးမလှုပ်နိုင်တော့ဘူးတဲ့အဲစိတ်ရိုင်းကြီးလည်းရှုမှတ်မှုတတိအားကောင်းလို့နိုင်တဲ့အခါကျတော့ အကုသိုလ်ဖြစ်เสียအာယုံစီမသွားတော့သူလည်းမလှုပ်တော့ဘူးပေါ့ကိလေသာနဲ့မလှုပ်တော့ဘူးငြိမ်သွားပြီမလှုပ်မယိုင်ကောင်းစွာနိုင်သောဖုန်ခိုင်ဖြိုးဖြိုးချမ်းသာတိုးသည်ကောင်းစွာနိုင်တယ်ဆိုတာစိတ်တံဂုတ်တံဒုက္ခဝဟဂုတ်တံတတိဖြင့်ရှုမှတ်၍စောင့်ရှောက်သဖြင့်လုံုံပြီးသောစိတ်တံစိတ်သည်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 ကြတပါသည်ပမာမြောင်၌စိတ်ဆင်ရိုင်းကိုရှင်၌ဉာဏ်ရှင်တံပဇင်နှင့်အစဉ်ချောအုပ်တတိချုပ်၍မလှုပ်မရိုင်ကောင်းစွာနိုင်သော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 စိတ်ဆင်ရိုင်းကိုရှင်းနိုင်ညာရှင်သံပဇင်နှင့်အစဉ်ချောအုပ်တတိချုပ်၍မလှုပ်မရိုင်ကောင်းစွာနိုင်သောဖွန်ခိုင်ဖြိုးဖြိုးချမ်းသာတို့သည် ကောင်းကျိုးကြွယ်လိမ့်မိတာကိုမြင်နိုင်ခဲ့စွာသိမ်မွေ့လှ၍သူကြလိုရာကြတပါသည်ပမာမြောင်၌စိတ်ဆင်ရိုင်းကိုရှင်းနိုင်ဉာဏ်ရှင် သံပစင်နှင့်အစဉ်ချောအုပ်တတိချုပ်၍မလှုပ်မရိုင်ကောင်းစွာနိုင်သောဖွန့်ခိုင်ဖြိုးဖြိုးချမ်းသာတိုးသည်ကောင်းကျိုးကြွယ်လိမ့်မိတာကို So. ပဿနာဆိုတာစိတ်ဆင်ရိုင်းကိုကျုံသွင်းပြီးယဉ်ကျေးအောင်လုပ်တာဝိပဿနာပဲမဟုတ်လားဟုတ်ကဲ့လားဝိပဿနာပဲစိတ်ဆင်ရိုင်းကျုံသွင်းပြီးတော့ယဉ်ကျေးအောင်သင်ပြပေးတာဝိပဿနာတခါမြတ်စွာဘုရားကတနေရာမှာဒီစိတ်ကိုဒီလိုမိတ်မြန်တဲ့ ဖန္ဒနံစပလံစိတ်တံဒုရခန္ဒုံနိဝရယံဥဇုံကရောတိမေဓာဝီဥတုကာရောဝဒေသနံဝါရိဇောဝထလေခိတောဩကမောကတဥပဒောပရိဖန္တတိဓမ္စိတ်ဓမ္မာရတေယံမဟာတဝေနားလည်တယ်မဟုတ်လားမနေ့တော့ယောဂီတို့ ဒီယောဂီတွေကတရားဟောရတာမကောင်းအောင်လှုပ်တော့မလှုပ်ရိုက်မှလှုပ်မှနဲ့တူတယ်ကြည့်ရတာခိုင်နာလဲသလားမလဲဘူးလားမဲအဲ့လိုပြောပါမှာပေါ့ဘယ်နဲ့ပါဇက်မပါတယ်ရိုက်ပိမှနဲ့တူတယ်လှုပ်အောင်ဖန္ဒနာစပလံစိတ်တံဒုရခန္ဒုန်ိဝရယံဥဇုံကရောတိမေတာဝီဥတုကာရောဝဒေဇနံ ဝါရိဇောဝါထလေခိတောဩကမောကတဥပတောပရိဖန္တတိဓမ္စိတ်ဓမ္မာရတေယံပဟာတဝေဣဒံစိတ်တံဤစိတ်တိဖန္ဒနံတဖြက်ဖြက်တုံတဆက်ဆက်ခုံ၌ဤစပလံလျက်ဘောလောလိဒဤဒုရခံစောင့်ရှောက်ဖို့ရလေခရင်ဤ ဒုံနီဝရယမသွားတဲ့နဲ့အာယုံစီမသွားအောင်တားမြစ်ဖို့ရလဲခဲရင်ဤဥဇုံကရောတိမေဒါဝေဥတုကာရောဝသေဇနံဥတုကာရောမြားလုတ်သမားသည်ဥသုံမြားကိုဒေဇနာမြားကိုဥဇုံကရောတိဤဝါဖြောင်းအောင်ပြုတကယ်သို့မေဒါဝီအတိအလိမ္မာ ပညာရှိသောပုဂ္ဂိုလ်သည်ဣဒံစိတ်တံဤစိတ်ကိုဥဇုံကရေယာဖြောက်အောင်ပြုရ၏စိတ်ဟာတုံတက်လှုပ်တတ်တယ်တဲ့ကိလေသာနဲ့တုံတယ်လောဘနဲ့လည်းတုံတယ်ဒေါသနဲ့လည်းတုံတယ်မောဟနဲ့လည်းလှုပ်တယ်မာနလည်းလည်းလှုပ်တယ်စပလန်လျက်ဘော်တော်လီတတ်ဤဒါအာယုန်ထဲမှာမနေပဲနဲ့ အာယုအမျိုးမျိုးသူလျှောက်သွားနေခြင်းနဲ့ဒုရခံအဲဒါလိုမသွားအောင်စောင့်ရှောက်ဖို့လေဒီစိတ်သိခဲရနေကဲတလောက်တောင်ဟာဒီစိတ်မသွားနဲ့ဆိုတန်ညိုးနဲ့ဖမ်းချီထားလိုက်တဲ့မရဘူးရလားမရဘူးဒုံနိဝရယမသွားသင်တဲ့အာယုံစီမသွားရအောင်တားမြစ်ဖို့ရလဲခဲရင်ဟဲ့စိတ်ဟိုလောဘဖြစ်เสียအာယုံစီမသွားနဲ့ ဆိုလို့ရလားမရဘူးအဲ့ဒါလောက်ဆိုတဲ့စိတ်ပင်ဖြစ်ညာတော့လည်းပဲတဲ့မြားလောက်တဲ့လူဟာ ကောက်နေတဲ့မြားကိုတဖြည်းဖြည်းမိကင်ပြီးတော့ဖြောင့်ယူတဲ့အခါမှာ ဖြောင့်သွားသလိုအဲ့ဒီကိလေသာအငြင်းအမဲတွေနဲ့ကောက်နေတဲ့ဒီစိတ်ကို တဖြည်းဖြည်းပညာရှိဟာဖြောင့်လို့ရပါတယ်တဲ့ဖြောင့်မှာ လောဘဒေါသမောဟတွေနဲ့ကောက်နေရင်ဆင်းရဲတယ်ပေါ့လောဘဒေါသမောဟတွေကင်းပြီးဖြူစင်းပြီးဖြောင့်စင်းနေရင်ချမ်းသာတယ်ပေါ့ဒါကြောင့်ဖြောင်းအောင်လုပ်လို့ရပါတယ်တဲ့သူ့တဘာဝကတော့ရှိတာပဲတဲ့ဝါရိဇောဝထလေခိတောဩကမောကတဥပဒောပရိဖန္တတိတံစိတ်တံမာရတေယံပဟာတဝေ ဩကမောကတဥပတောယေတိဟုသောတရားမှထုတ်ဆောင်၍ထားအပ်သောဝါရီဇောငါသည် ထုတ်ဆောင်၍ထလေကြီးကုန်း၌ခိတ်တံပြည့်တင်၍ထားခိတ်တော်ပြည့်တင်၍ထားအပ်သောဝါရီဇောငါသည်ပရိဖန္တတိဤဝါတဖြတ်ဖြတ်တုံတဆတ်ဆာခုံကဲ့သို့ဣဒံပိစိတ်တံဤစိတ်သည်လည်း မာရဒေယမမင်းဤအရာဖြစ်သောခန္ဓာ၅ပါးကိုပဟာယပယ်ခြင်းငါဝါခန္ဓာ၅ပါး၌ဖြစ်သောကိလေသာအပေါင်းကိုပဟာယပယ်ခြင်းငါကမ္မဌာနာရမဏေကမ္မထံအာယုန်၌ခိတ်တံပြစ်တင်ထားအသည်ရှိသောပရိဖန္တတိတဖြတ်ဖြတ်ဒုံတဆတ်ဆခုံတတ်၏ ရေထဲမှာနေတဲ့ငါးကိုထုတ်ပြီးတော့ကုန်းပေါ်တင်လိုက်တဲ့အခါကျတော့မနေတတ်မထိုင်တတ်နဲ့တစ်ဖြက်ဖြက်တုံတစ်ဆက်ဆက်ခုံရေထဲပြန်ဖို့ကိုပဲခုံကားခုံကားကြိုးစားတယ်လို့ပဲတဲ့ကာမဂုဏ်အာယုန်နေနဲ့ဒါပျော်ပါနေတဲ့အဲ့ဒီစိတ်ကိုကာမဂုဏ်အာယုန်တွေကထုတ်ဆယ်ပြီးတော့ရုပ်အာယုန်နာအာယုန်ခေါ်တဲ့ကမ္မထအာယုန်ပေါ်ပြစ်တင်ထားပြီဆိုလို့ရှိရင်ဒီစိတ်လည်းပဲမနေနိုင်ဘူးတဲ့ ဖောင်းတာပိန်တာဘောလည်းမနေနိုင်ဘူးကြွတာလှမ်းတာချတာဘောလည်းမနေနိုင်ဘူးကြွေတာဆန်းတာကိုင်းတာတွေ့တာထိုင်တာဘောလည်းမနေနိုင်ဘူးတဲ့ဘယ်ပဲပြန်တယ်လဲဆိုတော့အိမ်ပဲပြန်တယ်အိမ်ပြန်တော့ဘာအာယုံတွေ့တော့ကာမဂုဏ်အာယုံတွေ့တာပေါ့အဲ့ဒီကာမဂုဏ်အာယုံစီပြန်မို့ကိုပဲဒီစိတ်ကကြိုးစားပြီးတော့တုံးနေခုံးနေတော့တာပဲတဲ့ယောဂီကတော့ ယောဂီတို့အလဲမှာခြေနှောင်ကြီးချပြီးမိမ့်မိန်ကြီးထိုင်းလို့အဲစိတ်ကတော့ကြအိမ်ရောက်သွားတော့ကြမိဖို့ကြောင့်နှိုက်ပြန်ပြီတော့ကြဟိုတခါကြီးထမင်းစားတဲ့စီရောက်သွားပြန်ပြီတော့ကြဟိုကလေးကြောင်းသွားတဲ့စီရောက်သွားပြန်ပြီကာမဂုဏ်စီပဲပြန်နေတာပဲတဲ့ဟဲ့ဟာငါဟာဘယ်နဲ့တော့စိတ်ကလည်းဟိုတွေးနေပါဘောပဲဆိုပြီးတော့ပြန်မဆွဲလိုက်နဲ့ပြန်ဆွဲရင်မောမယ်မှတ်တာ ပြန်ဆွဲပြီးဖောင်းနေပိန်နေဖောင်းနေပိန်နေနဲ့မှတ်ပြီးဆိုလို့ရှိရင်တော့ခဏစီစိတ်ကပဲပြန်ဆွဲထွက်သွားအောင်ပါပဲအဲ့လိုဆိုလို့ရှိရင် ပြန်ဆွဲလူကပြန်ဆွဲစိတ်ကပြန်ထွက်ယောဂီကပြန်ဆွဲစိတ်ကပြန်ထွက်နေနောက်ကြတော့မောလာကိုင်းတတ်နိုင်မရှိစေတော့လက်လွတ်လိုက်ရတယ်အဲ့ဒါလို့မလုံနဲ့တဲ့ပြန်မဆွဲနဲ့သူ့ကိုနောက်ကလိုက်ဆောင်ကြည့် စဉ်းစားနေစဉ်းစားတယ်စဉ်းစားတယ်လို့စောင့်ကြည့်ဒကာကြီးမြင်မြင်တယ်မြင်တယ်လို့စောင့်ကြည့်ကလေးမြင်မြင်တယ်မြင်တယ်လို့စောင့်ကြည့်အိမ်မြင်နေရင်လည်းမြင်တယ်မြင်တယ်လို့စောင့်ကြည့်အိမ်ကအလုပ်တွေမြင်နေရင်လည်းမြင်တယ်မြင်တယ်စောင့်ကြည့်တွေးနေရင်လည်းတွေးတယ်တွေးတယ်စောင့်ကြည့်အဲ့ဒါလိုပဲသူ့ဖြစ်တာဖြစ်နေတဲ့အတိုင်းစောင့်ကြည့်ရင်တဖြည်းဖြည်းတဖြည်းဖြည်းနောက်ကြတော့ဒီစိတ်ဟာအသွာအလာအထွက်နည်းလာလိမ့်မယ်နည်းလာပြီဆိုလို့ရှိရင် အရှုခံဖောင်းမှုပိန်မှုပေါ်မှာပဲပိုးပိုတည်ငြိမ်လာလိမ့်မယ်အရှုခံကြွမှုလှမ်းမှုချမှုပေါ်မှာပဲပိုးပိုတည်ငြိမ်လာလိမ့်မယ်အရှုခံအရှုခံနားမှုကျင်မှုကိုက်မှုခဲမှုပေါ်မှာပဲပိုးတည်ငြိမ်လာလိမ့်မယ်အဲ့ဒါလို့တည်ငြိမ်လာပြီဆိုလို့ရှိရင်တော့တဖြည်းဖြည်းသူငြိမ်လာပြီမခုံတော့နောက်ဆုံးဝိပဿနာအသိရင့်တဲ့ဉာဏ်ရင့်တဲ့အချိန်ထိ ရောက်ပြီဆိုတဲ့အခါကျတော့ကိုင်းမောင်မင်းထွက်ချင်ရင်ထွက်ပါအောင်လို့လွတ်ပေးတော်လဲပဲဒီစိတ်အိမ်မသွားတော့ ဟောင်းနာပိန်နာစီပဲပြန်ကတ်တယ်ကြွရလှနှချတာစီပဲပြန်ကတ်တယ်တွန့်လွတ်တာတော့မသွားဘူး elastic ပဲမျော့နေတူတယ်မျော့ဆွဲဆန့်လိုက်လို့ရှိရင်ဆန့်တဲ့အတိုင်းနေလာအပြန်ပြုံသွားတယ်အဲ့ဒါလိုပဲကိလေသာဖြစ်စရာအာယုံစီပို့တောင်မှပဲမသွားတော့ဘူးပြန်ပြန်ပြီးဖောင်းမှုပိန်မှုကြွမှုလမ်းမှုချမှုဒီပေါ်မှာပဲကတ်တော့တာပဲအထက်ပိုင်းညာရောက်သွားတဲ့အခါကျတော့အဲ့ဒါနိုင်သွားတာလားရှုံးနေတာလား နိုင်သွားတာဘာလို့နိုင်တာတော့ရှုလို့ပေါ့အဲ့တော့အဲ့ဒီနိုင်တဲ့နည်းတွေရှိတယ်မြတ်စွာဘုရားပေးထားတယ်ရှိပါလျက်ကနဲ့ဒီနိုင်တဲ့နည်းတွေကိုမသုံးမဲနဲ့စိတ်ရဲ့အငင်းဆက်အနှိမ့်ဆက်ခံနေမဲ့ဆိုလို့ရှိရဲ့လူမိုက်လားလူလိမ့်မလားလူမိုက်ပေါ့ဟုတ်ဘူးလားအငင်းဆက်အနှိမ့်ဆက်ခံမလားသူ့ကိုနိုင်အောင်ချုပ်မလား ချုပ်မယ်ရေ၌ပျော်ပါရေနေငါဆယ်ထားကုံတွင်တင်လေလင်မတီမယမနေတဆတ်ဆတ်တုံငါခုံမြဲပင် မတီမယမနေတဆတ်ဆတ်တုံငါခုံသည်တွင်ကာမဂုဏ်ပျော်ပါစိတ်မိုက်အားတရားလောက်တွင်တင်လေလင် မတိမယမနေတာဆက်ဆက်တုံငါခုံမြဲပင်ကာမဂုဏ်ထံပြန်မှုရန်ယုံကန္တမြဲအမှန်ပင်စောင့်ရှောက်ရန်ခဲတားရန်ခဲထိမ့်ခက်လျက်ပေါ်လော်လီခြင်းယင်းသည့်စိတ်အားလွှွေထားများပြားဒုက္ခမုတ်ချပင် ရေမြားတစ်ကိုလိုသလို ပုံငိုရအောင်ပြုသည့်တွင်ရေကိုကိုလိုချင်တဲ့လေတဲ့မြောင်းသွယ်ပြီးတွင်းရသလိုကောက်နေတဲ့မြားကိုမိခင်ပြီးဖြောင်းရင်ရသလိုတော်ထဲမှာရှိတဲ့တစ်ပင်ကတစ်လုံးကိုမိမိလိုတဲ့အိမ်ပရိဘောကစသည် ပုံစံလုပ်ရင်ရသလိုစိတ်ကိုလည်းပုံသွင်းလို့ရပါတယ်တဲ့မရမရှိပါဘူး ရေမြသစ်ကိုလိုသလိုပုံကိုရအောင်ပြုသည့်တွင်စိတ်ရိုက်အစဉ်ရင်အောင်ပင်သွန်သင်ဆုံးမရာမြဲပင်ရိုက်နေတယ်ဆိုတာကိလေသာစိတ်တွေမဟုတ်လားရင်နေတယ်ဆိုတာကိလေသာကင်းပြီးတော့ဖြူစင်းနေတဲ့စိတ်ပေါ့စိတ်ရိုက်အစဉ်ရင်အောင်ပင်သွန်သင်ဆုံးမရာမြဲပင် ယင်းတို့သိမြင်ပညာရှင်စိတ်စင်ရင်ဖို့ထိမ်မြဲပင်အဲ့ဒါလို့နားလေသဘောပေါက်တဲ့ပညာရှိဟာမိမိစိတ်ကိုယင်းနဲ့ရိုင်းတဲ့အတိုင်းမထားနဲ့ယင်းလာအောင်ဒီစိတ်ကို ထိမ့်သိမ့်စောင့်ရှောက်ပေးစိတ်တံရခေတာမေဓာဝီမေဓာဝီပညာရှိသည့်စိတ်တံစိတ်ကိုရခေတာစောင့်ရှောက်ထိမ့်သိမ့်ရ၏ စောင့်ရှောက်ထိမ့်သိမ့်ပေးပါတဲ့ဒါဖြင့်ဘယ်လိုသူ့ကိုဒီစိတ်ကိုစောင့်ထိမ့်ပေးရမလဲဘာဝနာကွင်စိတ်ကိုတင် အစင်ရှုပွားဆုံးမလင်ဘယ်လိုလုပ်ရမှာတဲ့တော့ဘာဝနာကွင်မှာစိတ်တင်ပြီးစိတ်ကိုအမြဲမပြရှုပေးပြီဆိုလို့ရှိရင်တဖြည်းဖြည်းယဉ်ကျေးမလာဘူးလားယဉ်ကျေးလာတယ် ဘာဝနာကွင်စိတ်ကိုတင် အစဉ်ရှုပွားဆုံးမလင်ကိလေကင်းပယင်ကြေးရမုတ်ချချမ်းသာရမြဲပင်မှန်သလားမြတ်စွာဘုရားဥပမာမျိုးမျိုးပေးထားတဲ့စိတ်ကိုဆိုရေ၌ပြောပါရေနေငါ စေထာကုံတွင်တင်လေလင်ရေ၌ပြောဝရေနေငါစေထာကုံတွင်တင်လေလင်သို့ မတီမယမနေတဆတ်ဆတ်တုံငါခုံသည်တွင်မတီမယမနေတဆတ်ဆတ်တုံငါခုံသည်တွင် So ကာမဂုဏ်ပျော်ပါစိတ်မိုက်အားတရားလောက်ခွင်တင်လေးလင်ကာမဂုဏ်ပျော်ပါစိတ်မိုက်အားတရားလောက်ခွင်တင်လေးလင် မတီမယမနေတဆတ်ဆတ်တုံငါခုံမြဲပင်မတီမယမနေတဆတ်ဆတ်တုံငါခုံမြဲပင် ကာမဂုဏ်ထံပြန်ဖို့ယံယုံကန္တမြဲအမှန်ပင်ကာမဂုဏ်ထံပြန်ဖို့ယံယုံကန္တမြဲအမှန်ပင် စောင့်ရှောက်ရန်ခက်တားရန်ခက်ထိန်ခက်လျက်ပေါ်လော်လီခြင်းစောင့်ရှောက်ရန်ခက်တားရန်ခက်ထိန်ခက်လျက်ပေါ်လော်လီခြင်း So လွတ်၍ထားမြားပြားဒုက္ခမုတ်ချပင်ယင်းသည့်စိတ်အားလွတ်၍ထားမြားပြားဒုက္ခမုတ်ချပင်သို့ ရေမြာသစ်ကိုလိုသလိုပုံမိုးရအောင်ပြုသည့်တွင်ရေမြာသစ်ကိုလိုသလိုပုံကိုရအောင်ပြုသည့်တွင် စိတ်ရိုင်းအစဉ်ယင်အောင်ပင်သွန်သင်ဆုံးမရာမြဲပင်စိတ်ရိုင်းအစဉ်ယင်အောင်ပင်သွန်သင်ဆုံးမရာမြဲပင် So ယင်းတို့သိမြင်ပညာရှင်စိတ်စဉ်ရင်မှုထိမ့်မြဲပင်ယင်းတို့သိမြင်ပညာရှင်စိတ်စဉ်ရင်မှုထိမ့်မြဲပင် ဘာဝနာတွင်စိတ်ကိုတင်အစဉ်ရှုပွားဆုံးမလင်ဘာဝနာတွင်စိတ်ကိုတင်အစဉ်ရှုပွားဆုံးမလင်သို့ ကိလေကင်းပါယင်ကြေးရမုတ်ချချမ်းသာရမြဲပင်ကိလေကင်းပယင်ကြေးရမုတ်ချချမ်းသာရမြဲပင် 严肃。 အဲ့ဒီမြတ်စွာဘုရားရဲ့ဒေသနာတော်တွေထောက်ထားပြီးတော့လောဘဒေါသမောဟတွေနဲ့ညစ်မဲပြီးရိုင်းဆိုင်နေတဲ့စိတ်ကိုလောဘဒေါသမောဟတွေကင်းသလောက်ကင်းပြီးတော့ဖြူစင်တဲ့စိတ်ကလေးတွေဖြစ်သလောက်ဖြစ်လာပြီးယဉ်ကျေးလာအောင်ဆုံးမဖို့ရာနိလန်းဟာဖြင့်ရှင်တော်မြတ်ဖရာမိန့်ကြားထားတဲ့ဒီတတိပဋ္ဌာန်နိလန်းပဲလို့နားလည်သဘောပေါက်ပြီးတော့စိတ်ဖြစ်သမျှရုပ်ဖြစ်သမျှကို မလစ်ရမလတ်ရအောင် ဖြစ်တိုင်းဖြစ်တိုင်းစက္ကန့်တိုင်းမိနစ်တိုင်းရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ရိုင်းဆိုင်နေတဲ့စိတ်အစဉ်မှကိလေသာ အရိုင်းအဆိုင်တွေစင်ကြယ်သွားပြီးတော့ဖြူစင်တဲ့စိတ်အရင်မဲ့နိဗ္ဗာန်တိုင်အောင်ချမ်းသာဆောင်နိုင်တဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။